ဒီနေ့မနေ့ကပြောခဲ့တဲ့သမတနာဉာဏ်ပိုင်းမှာဥပဒနာဉာဏ်ဖြစ်စမှာပထမဇာဖြစ်တယ်ဆိုတာပြောခဲ့ပါတယ်။အဲဒီပထမဆုံးဥပဒနာဉာဏ်ဖြစ်ပုံလေးမနေ့ကပြည့်ပြည့်စုံစုံပြောခဲ့ပါဘူး။ဒီနေ့အဲ့ဒါလေးရှင်းပြပါမယ်။ပထမဆုံးသမတနာဉာဏ်အကြောင်းပြောရင် ရှိဥစွာနေသနေသလက္ခဏာတို့နေသနိဗ္ဗာန်နာတို့ဒီဝဟာရနဲ့အတူသူတို့ရဲ့အနေဒီပဲလေးတွေကိုတိနာလည်းပြီးမှရှင်းပြလို့ပြပါလိမ့်မယ်။ဒါကြောင့်အဲဒီဝဟာရလေးတွေကိုရှိဥစွာသိတတ်ကိုပြောပြရစီဦး။အဲဒီသုံးမျိုးတွေကနေသဆိုတာကတော့ တကူလုံးကိုပဲအနိစ္စလည်းပဲဆိုထားကြပါစို့တိတဲ့နည်းနည်းတွေးချက်ပြောလို့ရှိရဲ့တွား၆ပါးကဖြစ်ဖြစ်တည်းမြယုံနာတရားတွေကိုအနိစ္စလို့ခေါ်ပါတယ်အချုပ်မှတ်ခြင်းတော့ဖြစ်ဖြစ်တည်းမြယုံနာခန္ဓာအနိစ္စပဲလို့ဒီလိုလည်းပဲဖတ်နိုင်ပါတယ် One can also understand anicca to mean နိစ္စလက္ခဏာဆိုတာကဖြစ်ပေါ်ပြီးကွယ်ကြောက်သွားတဲ့အမှားသားလေးကို နေဆလက္ခဏာလို့ခေါ်ပါတယ်နေကြနုပသနာဆိုတာကရှုမှတ်ဆဲမှာကွယ်ပြောက်သွားတာကိုတွေ့ရလို့မမြဲဘူးလို့သိတာဟာနေဆနုပသနာပါပဲဒီစကားစုမှာကြောက်ွယ်သွားတာကိုတွေ့ရ၍လို့ဆိုထားတယ်ကြောက်ွယ်သွားတာကိုတွေ့မှမမြဲဘူးဆိုတဲ့အတိနေသနုပသနာညာဖြစ်ပါတယ်ကြောက်ွယ်တာမတွေ့ရလို့ရှိရင်မမြဲဘူးလို့မသိရပါဘူး သိစ္ဆာနုပတနာညာကိုရှင်းနိုင်ပါဘူး။ကြောက်ွယ်သွားတာကိုတွေ့ဆိုတာကသာဝကပြောလို့တွေ့တဲ့အတွေ့လားဆရာကပြောလို့တွေ့တဲ့အတွေ့လားကိုယ်တိုင်စဉ်းစားကြည့်လို့တွေ့တဲ့အတွေ့မျိုးလားလို့ဆိုတော့အဲ့ဒီအတွေ့မျိုးမဟုတ်ပါဘူး။ရှုမှတ်ဆဲပါတဲ့ရှုမှတ်နေတော့ပါပေါ်လာသမျှလေးရှုမှတ်နေတော့ပါကြောက်ွယ်သွားတာကိုတွေ့မှာဒါမှအစ်စ်လို့ဆိုနိုင်ပါတယ်။ပုံစံတစ်ခုထုတ်ရမယ်ဆိုရင်ဆိုကြပါစို့ ပွဲပိုက်ကိုစိတ်ဆိုင်ထားတယ်။ဖောက်မှုခေါ်တဲ့တောင့်တင်းလှုပ်ရှားလေးသဘောပေါ်လာတယ်။အဲဒါအနိစ္စပဲ။အဲဒီပေါ်တုံးမှာဖောင်းစားကစားပြီးအဆုံးအထိဖောင်းတယ်စူးစိုက်မှတ်နေရင်ကတောင့်တင်းလှုပ်ရှားတဲ့သဘောလေးလည်းတည်သွားတယ်။အဆုံးသတ်သွားတာလည်းတည်ရတယ်။အဲဒီလိုအတိမျိုးမှနိစ္စနုပါဒနာညာဖြစ်ဖြစ်ပါတယ်။အဲဒီတည်းမှာ ဖောင်းမှုခေါ်တဲ့တောက်တင်းလှုပ်ရှားတဲ့သဘောလေးကအနိစ္စတရားခေါ်တယ်။အဲ့ဒါလေးစလာပြီးတော့ဆုံးသွားတာလေးကအဲ့ဒါအနိစ္စလက္ခဏာခေါ်တယ်။အဲ့ဒီအဆုံးသတ်သွားတာကြီးတွေ့လို့ဟောဒီဖောင်းတာလေးကမမြဲပဲကိုလို့သဘောကျပြီးတော့တိတိသွားတာပါလေ။အဲ့ဒါလေးအနိစ္စနိပါဒနာ။သုံးမျိုးခွဲနိုင်ပါတယ်။ထို့တူပိန်တဲ့ခိုက်တာမှလည်းပဲခုနပြောခဲ့တဲ့သုံးမျိုးထိုင်တဲ့ခိုက်တာထိတဲ့ခိုက်တာ ငြိမ်ချလာစာတိတိစသည်အကုန်လုံးပေါ့ပူတဲ့ခိုက်တာအေးတဲ့ခိုက်တာကိုယ်တဲ့ခိုက်တာစတဲ့ခိုက်တာအေးခိုက်တာနေပါလေဖြစ်ပေါ်တဲ့ယုံနာတရားတွေဟာအကုန်လုံးဖြစ်ပေါ်ပြီးကိုယ်ရောက်သွားတာမဟုတ်လို့အနိစ္စတရားတွေကြီးတယ်ကွာဒါတော့အဲ့ဒီလိုမမြဲပုံလေးတွေရှင်ရင်းကတိသွားလို့ရှိရင်နိစ္စနုပသနာဘာဝင်တော့နိစ္စဆံညာပကြတိဆိုတာပေါ့အမြဲမှတိတော့မြဲတယ်ဆိုတဲ့ အယူအဆွဲလေးတွေပေါ့အဲ့ဒါလေးတွေကင်းသွားတယ်အဲ့ဒီအယူဆွဲလေးတွေကင်းသွားတော့မာနဆိုတာလည်းပဲအဲ့ဒီခိုက်တာမှာဖြစ်ပေါ်မလာတော့မာနတွေလည်းတစ်ဖြည်းဖြည်းအားနဲ့အားနဲ့သွားတတ်တယ်မိစ္ဆာစသည်ပြောလို့ရှိရင်လည်းပဲဒုက္ခအနတ္တကိုလည်းပြောမှပြည့်စုံမှာပါအဲ့တော့သူတို့အတွက်လည်းပဲသုံးမျိုးစီခွဲပြီးတော့ပြောဖို့လိုပါတယ်ဒုက္ခ ानु ဘသနာညာမှာဒုက္ခရဲ့ ဒုက္ခလက္ခဏာရယ်ဒုက္ခလူပသနာရယ်သုံးမျိုးကွဲပါတယ်ဒီလိုလဲအဲ့ဒီသုံးမျိုးတွေကဒုက္ခဆိုတာဟာအိဋ္ဌမြည်တဲ့တရားပါပဲညာအိဋ္ဌတန်ဒုက္ခဆိုတာပါပဲစိတ္တရရုံဏတရားတွေကိုဒုက္ခလို့တစ်မျိုးခေါ်ရတယ်ဒုက္ခလက္ခဏာဆိုတာကပြစ်လိုက်ပြစ်လိုက်ဖြစ်လိုက်ပြစ်လိုက်နဲ့မနာရဖို့သိစက်တကယ်ကြီးဖြစ်နေတာမဖြစ်အောင်အောင်ထားလို့လည်းမရဘူး သူကအမြဲတမ်းနှိမ့်ဆက်နေတာနှိမ့်ဆက်တယ်လို့ရှင်းနေတယ်ရှင်းရလေးကိုဒုက္ခလက္ခဏာလို့ခေါ်ပါတယ်ဒုက္ခဒုက္ခတနာဆိုတာကရှိမှဆဲမှာအမြဲတာတွေကိုပဲတွေ့ရတော့မကောင်းတာတွေကြီးပဲအကုသရာမဟုတ်တဲ့တရားတွေကြီးပဲကြောက်စရာကောင်းတဲ့တရားတွေကြီးပဲလို့ဒီလိုသဘောကျပြီးတော့ဖြစ်တည်သွားတာဒုက္ခနုပါဒနာညာခေါ်ပါတယ်ဒီနေရာဌာနမှာလည်းစာတိအရာပေါ့လေကြုံတွေ့တဲ့ဟာတွေကိုဒုက္ခဒုက္ခလို့ကြီးနေတာမျိုး သိရဟာမျိုးကိုဒုက္ခနိဗ္ဗာန်ညာလို့မဆိုနိုင်ပါဘူးဒုဒ္ဒနန္တတိဖြစ်စဲမှာရှိနေရင်ကမမြဲတာကိုတွေ့လို့မကောင်းတာတွေကြီးပဲလို့မြင်သွားတဲ့ဉာဏ်မျိုးမှာဒါမှအနိစ္စနိဗ္ဗာန်ညာအဖြစ်ဆိုတာနားလည်ထားဖို့အရေးကြီးပါတယ်အဲဒီလိုရှိမှဆဲမှာဆင်းရဲပုံတွေကိုသိသွားလို့ရှိရင်ပိုင်နေစွာရှိမိတဲ့ဒုက္ခမြည်တဲ့တရားတွေပေါ်မှာ စုခဆံရဆိုတာကကောင်းစားချမ်းသာတယ်ဆိုတဲ့အစွဲဟာကျွတ်သွားပါတယ်။အဲ့ဒီအတွက်ကျွတ်သွားလို့ရှိရင်အကောင်းမထင်တော့တာယာဟုတဏှာလည်းပေါ်မလာတော့တဏှာလည်းပဲအလိုလိုကင်းသွားတယ်။တဏှာလည်းပဲမဆက်နိုင်တော့။အနတ္တလူပဒနာညာမှာလည်းပဲ၃မျိုးခွဲရပါပါ။အဲ့ဒီ၃မျိုးကအနတ္တအနတ္တလက္ခဏာနဲ့အနတ္တလူပဒနာ။အဲ့ဒီ၃မျိုးတွေကအနတ္တဆိုတာဟာ ရှိကပြောခဲ့တဲ့အနိစ္စဒုက္ခမြည်တဲ့ယုံနာတရားတွေကိုပဲအတ္တမရှိတာမဟုတ်လို့အနတ္တလို့ဆိုပါတယ်အနတ္တလက္ခဏာဆိုတာကတော့အလိုတိုင်းမဖြစ်တဲ့အချင်းအရာလေးအဲဒါလေးအနတ္တလက္ခဏာလက္ခဏာလို့ခေါ်ပါတယ်သူသင်ရှားတဲ့ဥပါဒခုပြောရလို့ရှိရင်ကူလိုက်အေးလိုက်ဘူးရွာလိုက်မုဆဲလိုက်ဆွဆွလိုက်၆တွေးလိုက်ဆန်းလိုက် သည်ပေါ့လေအမျိုးမျိုးဖြစ်နေတာဟာလူရဲ့လူခန္ဓာတိုင်းဖြစ်တာမဟုတ်သူ့သဘာဝတိုင်းသူဖြစ်နေတာအဲဒီလိုတပုဂ္ဂိုလ်ရဲ့အလိုအတိုင်းမဟုတ်ခဲတဲ့ဖြစ်နေတာဟာဒါအနတ္တလက္ခဏာဖြစ်တယ်လို့ထုတ်သူပဲကိုယ်ရဲ့ကယုံ nant တရားတွေဟာလည်းပဲတဲ့ပုဂ္ဂိုလ်ရဲ့အလိုဆန္ဒတိုင်းမှာတဲ့အတ္တရဲ့အလိုဆန္ဒတိုင်းမှာဖြစ်ဘူးသူသဘောတိုင်းသူဖြစ်နေတာအဲဒါအနတ္တလက္ခဏာကိုဆိုပါတယ်ရှုမှတ်ခြင်းမှာ အလိုအတိုင်းမဖြစ်သူသဘောတိုက်သူဖြစ်ပုံလေးတွေ့ရတော့အဲဒီယုံနာတရားတွေထဲမှာအတ္တမရှိဘူးအတ္တကောင်မရှိဘူးလို့ဒီလိုသဘောကျနားလည်သွားတာအနတ္တနိဗ္ဗာန်ညာလို့ခေါ်ပါတယ်အဲဒီအနတ္တနိဗ္ဗာန်ညာပိုင်သွားရင်မပိုင်ရင်တော့ဒီထဲမှာအတ္တကောင်လေးရှိတယ်လို့လို့ပေါ့ဒီအယူဆလွဲမှုဒိဋ္ဌိဖြစ်နိုင်ပါတယ်သဘောတရားတက်တက်များပဲလို့ပြီးသွားတော့အဲ့ဒီအယူဆလွဲမှု အတ္တကောင်ကြီးရှိတယ်ဆိုတဲ့အနိစ္စလွဲမှုဒိဋ္ဌိကင်းသွားပါတယ်ဒိဋ္ဌိဟာမချက်နိုင်တော့ပါဘူးသူပြောခဲ့တဲ့ဒီတိုင်းရှုမှတ်ခြင်းမှာကြွယ်ကြောက်သွားတာတွေဆင်းရဲတာတွေသူတော်တိုက်သူဖြစ်တာတွေတွေ့လို့အမျက်ဆင်းရဲငါကောင်းမဟုတ်လို့သဘောကျတာဆင်းရင်သုံးသပ်ဆုံးဖြတ်တဲ့ဆုံးဖြတ်ချက်ကျသွားတဲ့ဉာဏ်ကိုပါဠိလိုသမသနာဉာဏ်လို့ခေါ်ပါတယ် ဝိပဿနာဉာဏ်တရားစဖြစ်ပါတယ်ဝိပဿနာဉာဏ်ကိုအင်္ဂလိပ်လိုပြန်တော့ insight လို့ဒီလိုပဲပြန်တာပါပဲမှားတော့ဒီထဲမှာငုံနေတဲ့အဓိပ္ပာယ်ကဝိအမျိုးမျိုးသောအချင်းရာလို့အဓိပ္ပာယ်ရတယ်မျိုးမျိုးသောအချင်းရာဆိုတာကမမြဲသောအချင်းရာဆင်းရဲသောအချင်းရာနဲ့သူသဘောတိုက်ပြီးဖြစ်တဲ့အချင်းရာအဲ့ဒါလိုမမြဲဆင်းရဲသဘောပဲဆိုတဲ့အချင်းရာ၃မျိုးအားဖြင့်ပတ္တနာမြင်တဲ့ညာလို့အဲ့ဒါလိုဆိုပါတယ်အဓိပ္ပာယ် ဖြစ်ပေါ်စေယုံနာဒီပေါ်မှာကိုယ်တိုင်ရှုပြီးတော့မျက်မှောက်သိရတာမဟုတ်လို့အဲ့ဒီဝဒနာဉာဏ်ကိုပစ္စကဉာဏ်လို့ဒီလိုခေါ်ပါတယ်အဲ့ဒီပစ္စကဉာဏ်นี่ကိုယ်တည်းကဖြစ်ပေါ်တဲ့ယုံနာဒီပေါ်မှာတော်တော်ကြီးများများဖြစ်လာရင်မနေ့ကပြောခဲ့တဲ့အတိုင်းလွန်ခဲ့တဲ့အချိန်ကာလများကလည်းပဲဒီလိုပဲမျက်စိရဲ့သဘောပဲ ဆိုတာဒီကြီးပဲနောက်လည်းပဲမျက်စိရဲ့သဘောတဲ့သဘောပဲလို့နားလေတာဒီကြီးရဲ့တဏ္ဍာမှာမျက်စိရဲ့သဘောပဲသိတယ်လို့သူတစ်ပါးရဲ့တဏ္ဍာမှာလည်းဒီလိုကြီးတယ်လို့စိတ်ကဉာဏ်ကိုဖြေခံပြီးတော့သိတဲ့ဉာဏ်ကိုအနောယဉာဏ်တနည်းအားဖြင့်အနုမာနဉာဏ်လို့ခေါ်ပါတယ်နှိုက်စားပြီးတော့သိတဲ့ဉာဏ်နဲ့နောယဉာဏ်လေးလည်းဖြစ်တတ်ပါတယ်အဲဒီအနုမာနဉာဏ်ဟာ ဖြစ်တဲ့လောက်ဖြစ်လို့ရှိရင်ကိစ္စမရှိဘူးအတိုက်တာရဲ့ပိုလွန်သွားလို့ရှိရင်တော့ပြစ်စက်ကဉာဏ်ဤအာသိပတတ်တယ်ဒီပိုက်ရောက်လာတဲ့အခါမှာသာဝေဝုဒ္ဒရှိတဲ့ပုဂ္ဂိုလ်များတနည်းစိတ်ကူးကြံစီမှုအလေးပေးတဲ့ပုဂ္ဂိုလ်များဆိုရင်စိတ်ကူးကြံစီလို့သိကောင်းတာအဲ့ဒီတဲ့မျောပါသွားရောအဲ့ဒီစိတ်ကူးကြံစီနေရတာကိုပဲ သဘောကျနေရတာပဲသဘောကျနေတော့တာပဲသုံးသပ်နေရတာအခုပဲသဘောကျနေတော့တာပဲဖြစ်တတ်တယ်ဆိုတော့ဒီခိုက်တမ်းမှာတော့အဲ့ဒီပုဂ္ဂိုလ်မှာသိုးရတဲ့မိစ္ဆာဝိတ္တကာမဝိတ္တဇဘာရဝိတ္တဝိညာဝိတ္တဒီပေါ်မှာဖြစ်ပါဘူးဓမ္မဝိတ္တတွေပဲအဖြစ်များပါတယ်တရားနဲ့ပတ်သက်တဲ့စိတ်ကူးကြံစည်မှုတွေပဲဖြစ်နေပါဒီနေရာဌာနမှာမကောင်းဝိတ္တ၃မျိုးနဲ့ကောင်းဝိတ္တ၃မျိုးခွဲပြီးတော့ပြောလို့ပါပြောချင်ပါသေးတယ် မကောဝိတ္တသုံးမျိုးဆိုတာသိကာမဝိတ္တနှစ်ဇဘာရဝိတ္တနဲ့သုံးဝိတ္တဝိတ္တဝိတ္တပါပဲကောဝိတ္တဆိုတာကတော့သိနိကာမဝိတ္တနှစ်အပြဘာရဝိတ္တနဲ့သုံးအဝိတ္တဝိတ္တဒီသုံးမျိုးပါပဲအဲဒီကောဝိတ္တ၃မျိုးနဲ့ကောဝိတ္တ၃မျိုး၆မျိုးရှိတဲ့တဲကကာမဝိတ္တနဲ့နိခမဝိတ္တ အဲ့ဒီနှစ်ခုတွဲပြီးတော့ပြောပါမယ်ရူပယောစိုက်ကြည့်တဲ့ကာမဂုဏ်အကြောင်းအရာမှုကိစ္စတွေကိုစိတ်ကူးကြံစည်တာဒီစရုပ်စာရှာဖွေမှုကိုကြံစည်တာပေါ့လေအဲ့ဒီလိုကြံစည်တဲ့အခါမှာလောဘနဲ့ရှင်တွဲနေတဲ့ကြံစည်စိတ်ကူးမှုမျိုးကိုကာမဝတ္တလို့ခေါ်ပါတယ်အဲ့ဒီဉာဏ်ဖြစ်နေတဲ့အခါမှာတော့အဲ့ဒီကာမဝတ္တတွေတော့မရှိပါဘူး သို့တော့ဣစ္ဆကညာနေဖြစ်ပြီးတော့အနွားရညာအဲ့ဒီမှာတစ်ဆင့်ဆက်ပြီးတော့သာသနာနဲ့ပတ်သက်ပြီးတော့သူတို့အကြံစီလေးတွေဖြစ်တတ်တယ်ဖြစ်ပုံကတော့ယတိလှုပ်ခြင်းလားယဟပြုခြင်းလားလူကျင်တတ်ခြင်းလားဥပုဒ္ဒီလရဲခြင်းလားတရားကြီးဆက်ပြီးတော့အထုတ်ခြင်းလားပေါ့လေအဲ့ဒီလိုအစရှိတဲ့ကိစ္စတွေပေါ့လေအလောဘနဲ့အလောဘနဲ့တဏှာမှကင်းလွတ်တဲ့ ကိစ္စနဲ့ဆက်ဆက်ပြီးတော့ဖြစ်တဲ့အကြံစီမျိုးတွေကိုဒါနိခမဝိတ္တလို့ခေါ်ပါတယ်အဲ့ဒါကောင်းတဲ့ဝိတ္တတွေပါပဲဒါကဗျာပါဒဝိတ္တနဲ့ဝိတ္တအဗျာပါဒဝိတ္တရှင်းပြပါမယ်ဗျာပါဒဆိုတာကသူတစ်ပါးကိုပျက်စီးစေလိုတဲ့ဒေါသပါပဲအဲ့ဒီဒေါသနဲ့ရှင်ပြီးတော့ပေါ်တဲ့စိတ်ကူးကြံစည်မှုမျိုးကိုဗျာပါဒဝိတ္တလို့ခေါ်ပါတယ်အဗျာပါဒဆိုတာကတော့ ဒေါသနဲ့ဆန့်ကျင်ဘက်ဖြစ်တဲ့မေတ္တာဓာတ်ဒီလူရဲ့အကျိုးစီးပွားကိုလူလာတဲ့မေတ္တာဓာတ်ပါပဲအဲ့ဒီမေတ္တာဓာတ်နဲ့ရှင်တွဲပြီးတဲ့ရှင်တွဲပြီးတော့ပေါ်တဲ့အကြံကောင်းတတ္တဝါများချမ်းသာစီလို့ချမ်းသာအောင်လို့ပြုလုပ်လိုတဲ့အကြံများကိုအဲ့ဒါအပြပါဒဝိတ္တလို့ခေါ်ပါတယ်တရားထုတ်လို့ဒီလိုဥပဒနာဉာဏ်ဖြစ်စတော်တော်လေးသာနာဖြစ်သွားရင် သူများလည်းပဲဒီတရားတွေအထုတ်စေခြင်းနဲ့ဒီတရားတွေရစေခြင်းနဲ့အဲ့ဒါမေတ္တာတတ်ပြီးဖြစ်လာတာပေါ့အာဒါအပြဘာဝိတ္တတိခေါ်တယ်။ကိုယ်စာဝိတ္တနဲ့အဝိစာဝိတ္တဒီနှမျိုးတွဲပြပါမယ်။ကိုယ်စာဆိုတာကတော့သူတစ်ပါးကိုနှင်းစေနှစ်သက်လိုတဲ့ဒေါသပါပဲ။အဲ့ဒီဒေါသနဲ့ရှင်တွဲပြီးတော့သူတစ်ပါးကိုရိုက်ခြင်းလား၊နှင်းစေခြင်းလား

အဲအကြံမျိုးတွေပေါ့တနည်းနည်းနဲ့ပေါ့လေဒုက္ခမှာလွတ်ကင်းသွားအောင်ဆိုတဲ့အနေမျိုးနဲ့ပေါ့လေကြံစီစဉ်းစားတာတွေဟာဒါအဝိဇ္ဇဝိတ္တိခေါ်ပါတယ်အဲဒီလိုကောင်းတဲ့အနေနဲ့အကြံစီတွေကြံစီသေးသလောက်ပေါ့လေထက်ခါထက်ခါစဉ်းစားနေတာဝိသရာလို့ခေါ်ပါတယ်အဲတော့ပြစ္ဆကညာညာဖြစ်လာလို့ရှိရဲ့နွားရညာဟာတန်တလောက်ပေါ်ဒီအတိုင်းအတာနဲ့ဖြစ်ရမယ်အစား အတိုင်းအတာတွေလွန်ပြီးတော့ကြံစီတာမျိုးစဉ်းစားတာမျိုးအဲ့ဒါဒီသဘောကျနေတာမျိုးအဲ့ဒီမှာတဆင့်ဆက်ပြီးတော့ခုနအခုပြောခဲ့တဲ့နိကမဝိတ္တအပြဘာသာဝိတ္တနဲ့အဝိဇ္ဇာဝိတ္တတွေပေါ့လေအဲ့ဒီဝိတ္တတွေပွားနေတာမျိုးပေါ့လေဒီလိုကြံစီစဉ်းစားနေတယ်ဆိုတဲ့ကောကဒီပေါ်မှာသဘောကျနေပြီအဲ့လိုသဘောကျနေလို့ရှိရင်တော့ဒီတရားတွေကမိမိတဏ္ဍာမှာဖြစ်တဲ့တရားတွေမဟုတ်လို့ ဒါအတွင်းရက်တယ်အထက်ရက်တယ်ဟောပါတယ်စိတ်ကူးအနေပေးတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တော့အဲ့ဒီစကားမှာပဲရပ်ပြီးတော့ရှိလူရင်းပန်းနိုင်ကိုမရောက်နိုင်တော့ဖြစ်သွားတတ်ပါတယ်ဒါကဥပဒနာညာဖြစ်စမှာရှုမှတ်ကောင်းနေတော့မှအတွေးကြီးစဉ်းစားမှုတွေဝင်ပြီးတော့ตายရပြီးတော့ရပ်ပုံပါပဲရှင်းလာမယ်ဒုတိယဇန်တတိယဇန်သရုဒ္ဓဇန်မှာစသည်ရပ်ပုံလေးတွေလည်းပြောကြရရှိပါသေးတယ် ဒီနေ့တော့ဒါလောက်ပဲအဆုံးသတ်ကြပါစို့